ဝိပဿနာရှိရမယ်ဆိုရင်အဲ့ဒါတွေလည်းဘုန်းကြီးရှိရှိကဟောတဲ့ခါကာလတွေမှာတရုပ်တွေပါတယ်နဲ့ခေါ်ပြီးတော့အကုန်လုံးပြထားပါတယ်ခုလည်းပဲနောက်စာရေးတဲ့ခါကာလဒါတွေထပ်ပြီးတော့ပြမှာဘုန်းကြီးရေးထားတယ်အဲရုပ်ရုပ်ဆက်ရှိပါဝိပဿနာပြောတဲ့ရုပ်ဆက်ရှိပါပေါ်အောင်လို့မျက်စိနားနာလျှာကိုယ်ပါငါးပြားအကြည့်ရုပ်တဲ့အဲငါးပြားမြင်နေကြားတယ်နားနဲ့စားတယ်အဲ တွေးထိတယ်အဲ့ဒါမှတ်တဲ့ခါကာလမှာမျက်စိအကြည့်နားရုပ်အကြည့်နှာခေါင်းရုပ်အကြည့်လျှာရုပ်အကြည့်ကိုယ်ရုပ်အကြည့်အာအကြည့်ရုပ်ငါပဒါရုပ်ငါပါတဲ့ကဲဒါလေးနှာခေါင်းလောက်တော့ဆွေအောင်ရတာလေးဒါလေးဟိုရှေ့ရဟောတဲ့တရားတွေတင်ဒီဥစ္စာတွေပါပြီးသားတွေပါပဲဒါပေမဲ့ခုတရားဝင်နေဝေဝေပါနော်အဝေးရတယ်ကြားမှကြားပါမယ်ဒီမှာအမှန်ဆက်ကြတာစိတ်မကောင်းပါဘူးဒီဥစ္စာ အရင်ကရှိတဲ့ဥစ္စာကောင်းတဲ့ဥစ္စာပြတာတော့ဒီမကောင်းတဲ့ဥစ္စာတွေကြာကြီးဟောရတယ်ဟောတဲ့ပုဂ္ဂိုလ်တရားလည်းစဉ်းစားရတယ်သူ့လည်းယူဆရတယ်အလုပ်တွေသိပ်ပူတာဒီမှာဆိုတော့ဉာဏ်ကြောက်လို့ဟင်သင်္ကမတာတယ်သင်္ကမတာထိုင်နေနဲ့တော်သေးတယ်။ဒါဆိုင်ဆိုင်အရင်ကထိုင်တာရတောင်သိကိုသိရတောင်ဆိုတော့ဒီလို တိုင်းခါတိုင်းဒီရိုးရိုးအပန်းဆက်ဆက်ရှိနေတာပဲဒီဥစ္စာတွေကဟိုရေးကြည့်တဲ့ခါကလည်းသိပွဲလေးခါတော့တော့ကောင်းပါလားခုလိုတရားဟောတဲ့ခါဒါတိုင်းမတော်ပါဘူးတရားဟောတဲ့ခါမှာတရားရဲ့ဟောဟောအောင်တရားတွေလည်းစဉ်းစားရတယ်ဒီလိုပြောရင်နားလည်လောက်တယ်ဒီလိုပြောရင်နားမလည်ဘူးဆိုတာလည်းစဉ်းစားပြီးတော့နားလည်လောက်လို့အပေါ်မစဉ်းစားရတယ်အများကြီးပါတာအဲ့ဒါတွေစဉ်းစားနေတာနဲ့တရားပြန်ပြန်ပြီးတော့လွယ်ကုန်တာပေါ့တော့အဲ့ဒါဉာဏ်ကြမ်းနဲ့ ရိုးရိုးသာချက်တဲ့ကောင်းမှရိုးရိုးသာချက်တာဟုတ်ပြီးသွားရင်လည်းအသေးခွဲလေးပြောတဲ့အခါကျဟုတ်ပါရဲ့လားသုံးကြပါလားကဲဆိုမျက်စိနာနာမျက်စိနာနာဆရာကိုပါဆရာကိုပါမာဗျာအကြည့်ရောမာဗျာအကြည့်ရောမျက်စိနာနာမျက်စိနာနာဆရာကိုပါဆရာ ဆိုတာပကာရယုတ်ပါဠိလိုပကာရယုတ်ရှိရဲ့ရှိတဲ့ယုတ်မှီပြီးတော့အသိဉာဏ်တွေဖြစ်တာပေါ့မျက်စိကြည့်နေတာနားကြည့်နေတာနှာခေါင်းကြည့်နေတာလျှာကြည့်နေတာကိုယ်ကြည့်နေတာပကာရယုတ်၅ခုမြင်တယ်မြင်တယ်မှတ်တဲ့ခါကာလမှာမြင်မှုဤတရားတွေမျက်စိကြည့်ရုပ်နဲ့သင်ကြားတယ်။ဒါညာညာဟုတ်တဲ့ခါပေါ့သမာဓိကောင်းပြီးတော့ဉာဏ်ဖြစ်တဲ့အခါမှာဘုရားအလောင်းတော်မှာလည်းစစချင်းသမာဓိကလည်းပြည့်စုံပြီးတော့ဉာဏ်လေးကျင်ပြီးတော့ပြီးတာဟောဒီမှာ တကယ်ချင်းရှုနေရမှာမဟုတ်ပါဘူးအခုကလာပုဂ္ဂိုလ်ကမလွယ်ဘူးအဲညာတွေ့ရင်တော့လည်းတရားမြင့်အတွင်းပြီးမှညာမထူးတဲ့ပုဂ္ဂိုလ်တွေတော့၄50ကြာမှဒီလည်းရှိမှတရက်ကြာလည်းရှိမှပြောလို့မကြည့်ဘူးသူကမြင်တယ်မြင်တယ်မှရလက်ရှိကြည့်ရုပ်သင်ကြားကြားတယ်ကြားတယ်မှလည်းနားကြည့်ရုပ်သင်ကြားအဲအနန္တနဲ့ခါကနာနဲ့မှလည်းနှာခေါင်းကြည့်ရုပ်သင်ကြားအရာသာစားပြီးတဲ့ခါကလာမြင်စားရင်ပါရင်ရတာတွေပေါ်တော့အတိတယ်ပြီးတယ်မှအဲ့ဒီမှာလျှာရုပ် ရှာရှာရှာတဲ့အဒီရုပ်လေးပေါ်တယ်ကိုယ်လေးကသူကြီးကပြည့်လို့ညညသွားရင်လည်းငါးလျှောက်ရင်ကြွရတယ်လှမ်းနေချတယ်စသည်မှန်ရင်လည်းကိုကိုရုပ်တွေလည်းပြီးတော့ကိုယ်ရဆန္ဒတွေရှိတယ်ဆွေးကြတာရှိတယ်ခေါင်းနဲ့ပင်နဲ့မှသာလည်းကိုရုပ်ပြည့်လို့ပဲကိုရုပ်ရှိတယ်ကတော့အဲကိုကြီးရုပ်လေးရှိတော့ကိုကြီးရုပ်မရှိရင်အတွေ့အထိမသိဘူးတချို့ကျမ်းမာရေးတွေပြည့်နေတဲ့ခါကလား အဲ့ဒီအပိုင်းကိုကြည့်လို့ကြည်မှန်းမသိဘူးဒီလိုရှိရတာကကိုရုပ်ပြည့်တယ်လို့မျက်စိနာနာလျာကိုကငါးရာကြည့်ရုပ်တယ်ဟောတာမြင်မှုကြောင့်နာမှုစားမှုတွေးကြည့်မှုဖြစ်တဲ့အခါရှုတိုင်းရှုတိုင်းကဒီငါးပါးကိုသိနေတယ်ဣတိဣရိယာရူပံရုပ်ကြည့်ရုပ်ကြည့်ပဲမြင်ကြနာရာသတိယာငါးပါးအာယုံရောအဲမြင်နေကြတဲ့ဖြစ်ပေါ်တဲ့သင်္ချာပေါ်တဲ့ရုပ်အာယုံရုပ်ကလည်းငါးခုမြင်ရတာကြားရတာနားရတာစားသိရတာသိသိရတာ ziayakpa chiya na-awa ayoyo einaya kpaciya လည်းဆင်းရဲတယ်မြင်ရတဲ့အဆင်းရုပ်လေးရုပ်ပဲမြင်ရတာဆင်းရုပ်ပဲဒါသမာဓိဖြစ်တဲ့ကဉာဏ်ရတဲ့ပုဂ္ဂိုလ်ရည်ပြီးသားအခုစတာလားပုဂ္ဂိုလ်တော့ဘယ်မိမလို့မြင်နေမြင်နေမှပဲဟာလူပဲယောက်ျားပဲမိန်းမဘယ်သူပဲပါပဲဒီမဟုတ်တာတွေဒီပထမကအတိကျတွေလျှောက်နေတာလည်းအဝိဇ္ဇာခေါ်တယ်သမာဓိကအာရုံနဲ့ခါမြင်နေမြင်နေဆိုရင်ပုဂ္ဂိုလ်သားတို့အနေမဟုတ်ဘူးမြင်ရတဲ့အခြင်းရုပ်ကလေးကြားရင်လည်းကြားရတဲ့အတန်ရုပ်ကလေး သူသဘောလေးတွေသူတွေ့ရတာအဲမြင်ရတာကြားရတာနားရတာစားသိရတာကြည့်ပြရတာအလုံးငါးပါးအာယုကငါးခုဟုတ်လားဒီယုကငါးခုဘာသာယုဆိုတော့ဒါငါးပါးအလုံး30ရှိသွားတယ်ဒီ30ထဲမှာထိဆိုတာလေးကလည်းယုတ်တစ်မျိုးရဲ့မဟုတ်ဘူးကဒါ၄ပါးတဲ့ကအာဘောဓနှုတ်ပြီးတော့ပထူကြီးတေဇောဝါရောအထိရတာပထူကြီးဆိုတဲ့ခက်မှကျမ်းသားတဲ့သဘောခက်မှကျမ်းသားတဲ့ အကျုံးခဲနေအားဖြင့်သူကဆွေးဒိဋ္ဌိပြီးတော့သိရတယ်။ဒါတေဇောကအပူအေးနေရခြင်းသိရတယ်။ဝါရောကတောင်းနှင်းလှုပ်ရှားတဲ့နေရာကျအခုကောင်းတဲ့ပင်ရမတွေကတောင်းတာကျင်းတာတွန်းကန်တာလှုပ်ရှားတာအဲကြွရတယ်လမ်းနဲ့ရှာတဲ့အခါဒီဒီကကိုယ်ရဲ့ဆန်းတဲ့အဲ့ဒီမှာခေါင်းကောင်းတာမောလာစသည်ပဲပေါ့ကိုယ်ကူရတယ်ဒီတိုင်းဒီတိုင်းတောင်းနှင်းလှုပ်ရှားတာဝါရောတာအဲ့ဒါလည်းသိရတယ်။အဲ့ဒါပထဝီတေဇောဝါရောဒီသုံးခုဟာရှိရတာပဲတဲ့။ အဲ့ဒါကိုလည်းသိရအောင်လို့ရှိရဆိုတာပတေဝသုံးပြမဟာဘုမဟာဘုယုသုံးပါတဲ့ရှိရတယ်ဆိုတာအဲကျွမ်းရှိရဆိုတာရှိရဆိုတာပတေဝပတေဝပကပထဝီတေကဒေဇောဝါဝါယောရှိရဆိုတာရှိရဆိုတာပတေဝပတေဝသုံးပြမဟာဘုသုံးပြ ပိယဆိုတာပိယဆိုတာဟာဒေဝဟာဒေဝသုံးပြမဟာဘုသုံးပြမဟာဘုအဲခွန်းကပြောခဲ့တဲ့မြင်ရှားနာရစာချိယဆိုတာလည်းမရှိရတာပါတော့မြင်ရတာကတော့အဆင်းယူပါရုံဆင်ရှားကြားရတာလည်းမှနာရတာလည်းအနံ့စားပြရတာလည်းရတာဆင်ရှားနေရှိရတာပါတော့ဆိုရှိရတာမဟာဘုရုပ်သုံးပါတဲ့ဘာတွေတော့ဆိုလို့ရှိရင် ပတေရဝါယပတာပထဝီတေကတေရဝါယဝါယပထဝီတေရဝါယအာဘောတစ်ခုကြားနေတယ်အဲဒီအာဘောလေးလည်းပဲထိရတာနေပြီးတော့သူသိရတာသူတော့မရှိကောင်းဘူးတဲ့အာဘောရုပ်ဆိုတာအရေရုပ်အဆိုရုပ်ကိုသူတော့မရှိကောင်းဘူးလေရှိကောင်းတဲ့ယုံမဟုတ်ဒါပေမဲ့လို့ရှိရတာနေပြီးတာမရှိဘဲနဲ့တော့မသိဘူးသူကဒီဘဲနဲ့ကတော့တချို့လည်းမျက်စိနဲ့ကြည့်ပြီးတော့မြင်ရတဲ့အချင်း အခြေအနေကြီးဟာဆိုးနေတယ်ဆိုရင်အဲ့ဒီလိုသိတာလည်းရှိတယ်ရှိပါတယ်။များသောအားဖြင့်ရှိရနေပြီးတော့သိတာ။ထိယုံဉ္စာသိရတာရေရမဟာဘောအာဝဒယုတ်ကလည်းထိမှုနဲ့စပြီးတော့သိရဲ့သိတဲ့ခါကလည်းဆိုတာတော့အေးအရေးသဘောလို့ဆိုရဲအရေးသဘောကိုသိထတာတော့မဟုတ်ဘူး။သူနဲ့ ၎င်းနဲ့ဖြစ်တဲ့ပထဝီတို့ဒေဇောတို့ဝါရောတို့အဲ့ဒါကိုတွေ့ရှိပြီးတော့အထဝီရေရရေရရေရမှီပြီးတော့နေတဲ့ပထဝီတို့ဒေဇောဝါရောတွေ့တဲ့အခါကလာကြတော့သိရတယ်ဒါကြောင့်သိယုံနှင်းစာသိရလလေရမဟာဘုမဟာဘုဆိုတာကအာမဟာဘု၄ပါးပါသိယုံနှင်းစာသိယုံနှင်းစာသိရလသိရလလေရမဟာဘုသိရလ ဤယုံနှင့်စာဤယုံနှင့်စာဤယာလာဤယာလာရေရမဟာဟောရေရမဟာဟောအဲဒါမဟာဘုတ်ယုတ်၄ပါးနားလည်အောင်ခွင့်ရတရားရေရအဝရဆိုတာလည်းပဲတွေ့ထိမှုနဲ့စပြီးတော့သိရဲ့မြင်တာနဲ့စပြီးတော့သိတာလည်းရှိပါမြင်ကြည့်ရင်ဟာဟောဆိုးနေတာပဲဟိုတဲ့ဆိုရရှိနေတယ်ဆိုတော့ဒီလိုသိတာလည်းရှိပါအဲဒါကတော့ သူကတော့မြဲပါတယ်တချို့နေရာမျက်စိနဲ့မြင်လို့အဆိုးလို့ပြင်မယ်ဆိုရှင်မဆိုအရေလို့ရှင်မယ်အရေဟုတ်ရှင်မဟုတ်တာဆရာကြီးတို့ကမသေးကြဘူးနောက်တစ်ခါအခုမြင်ကြအဲမြင်မြင်တဲ့အခါမျက်စိရှားတဲ့အခါနားစသည်ဖြင့်အဲဒီငါးပြားကြည်ယုတ်ကငါးပြားမြင်ကြအစသည်ဖြင့်အာယုံယုတ်က ခုနှစ်ပါးပါအဲထိရတာသုံးပါးဆိုတော့ဟိုက၄ပါးနဲ့ခုနှစ်ပါးဆို12ခုရှိပါပြီပြီးတော့အာဘောဓရေရုပ်တစ်ခုထဲတော့73ခုရှိပါပြီအဲဒါတွေ့ထီရဣတိဣတိကရူပံရုပ်ကြီးလို့တွေ့ထီရမှတ်ရင်းနဲ့ဒါလေးတွေသိလက်သိနိုင်ပါတယ်ဘုရားလောင်းတော့ဘယ်ပြောရစီမလဲဘုရားလောင်းဆိုမသိနိုင်တာမရှိဘူးသူသာမန်ပုဂ္ဂိုလ်တွေတော့တော်တော်သိတာပဲဒါပဲမဲ့လို့အာမပုဂ္ဂိုလ်တွေကဘုရားသိတယ်လို့အကုန်လုံးသိတယ်လို့ဒီလိုတော့ပြောလို့မရှိဘူးတချို့ပုဂ္ဂိုလ်တွေကတော့ သူတို့စာရင်းနဲ့သင်ထားပြီးသိနေတဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေဒီလိုအားတွေအကုန်လုံးသိရမယ်ကျတော့ဘယ်သိနိုင်မှာတော့မသိပါဘူးတော်ရုံပဲသိတာရှင်သာရိပုတ္တရာဓမ္မဖရာလောက်သိတာမဟုတ်ဘူးရှင်မမောဂလန်ဓမ္မရှင်သာရိပုတ္တရာလောက်သိတာမဟုတ်ဘူးဒီပြညာနာပုဂ္ဂိုလ်တွေလည်းရှင်မမောဂလန်လောက်သိတာမဟုတ်ဘူးအနာဂံပုဂ္ဂိုလ်တွေကလည်းယဟနာလောက်မသိဘူးဟွန်းသဂရဂံလည်းနာဂံလောက်မသိဘူးသောတာပန်ကလည်းပဲသဂရဂံလောက်မသိဘူး သောတာပန်တော်မဖြစ်သေးတဲ့ပုထုဇဉ်တွေကသောတာပန်တော်လည်းမသိသေးဘူးဟိုရဟန္တာတို့ဖရာတို့သိဖို့မလို့အကုန်လုံးသိရမယ်လေတချို့ကထင်တယ်မဟုတ်ပါဘူးမသိပါဘူးကိုညာဆက်မြင်မှာဆက်မြင်သလောက်သိတာအဲဒါလေးလည်းနားလည်ထားဖို့လိုတယ်ခုကလာမှာဒီစာပေကျမ်းမှာဘုရားရှိတဲ့ပုဂ္ဂိုလ်တွေကသူတို့ကစာထဲမှာသူတို့မှတ်သားထားတဲ့အတိုင်းအကုန်လုံးသိရမယ်လို့ထင်ပြီးဒီကတရားထုတ်တဲ့ပုဂ္ဂိုလ်မေ့စေကြည့်မပြောနိုင်လို့ရှိရင်ဟာနေရာမကြဘူးပြောသူတို့လည်းသိတာမဟုတ်ဘူးသူတို့လည်းစာထဲကမှတ်ထားတာတော့ပြောသူတို့ကိုယ်ကဘာမှသိတာမဟုတ်ဘူး ။အဲဒီတော့ဟာလည်းညားရအောင်လို့ခွင့်ရဒီတရားကခြေကနေနဲ့ဒီဟာပြည့်စုံလို့ဟောမှဖြစ်မှာပါပဲလို့ဒါဟောနေတာ။ရေးတဲ့အခါကျတော့တရက်ပြည့်စုံအောင်ရေးရမယ်။နောက်တစ်ခုကအခုဟောကအဲ9ပါးနဲ့5ပါးနဲ့7နှစ်ရအရေးဓာတ်ထည့်လိုက်တော့73ရှိသွားတယ်နော်73ရှိသွားတော့78ပါးဆိုတော့5ခုကိုသေးတာပေါ့ အသက်ဩဇာနှလုံးမှာသုံးပြသိကြရောအသက်ဇီဝိတရုပ်ခေါ်တယ်ပါဠိလိုဇီဝိတရုပ်အသက်အဲ့ဒါကာညောင်းဖြစ်တဲ့ယုတ်ကလပြမှာအသက်ယုတ်ကအမြဲပါတယ်ဩဇာယုတ်ဆိုတာအာဟာရယုတ်သူကတော့ယုတ်စုတယ်ယုတ်စုတယ်ဘာယုတ်ဖြစ်ဖြစ်ဩဇာဆိုတာအာဟာရယုတ်ပါတာပဲထက်ကလာယုတ်ရှိခုတယ်မှာဩဇာအာဟာရကသူကပါနေတာပဲ ပြီးတော့နှလုံးမှာနှလုံးဆိုတာကအဲသူကလည်းသူကလည်းပဲဒီပါတဲ့နေရာမှာသူကလည်းပါပါတယ်နှလုံးရုပ်အသက်ဩဇာနှလုံးပါသုံးပြာတိရယုတ် အသက်ဇီဝရုပ်ပါတခုဩဇာဆိုရက်အာရရုပ်ပါတခုနှလုံးဆိုရက်အာနှလုံးဆိုရက်အရိယဝတ္ထုရုပ်ပါတခုအရိယဝတ္ထုရုပ်ပါကိုစိတ်ကူးတဲ့စိတ်ကူးတဲ့စိတ်မိယာဖြစ်တဲ့ရုပ်ပါအဲဒါဒါကလည်းရာအချင်းနှလုံးရုပ်နှလုံးသားထဲမှာရှိတယ်လို့အဲဒီမှာမိတိဖြစ်တယ်လို့ ဖွင့်ပြထားပါတယ်ခုခေတ်ကာလမှာနောက်တိုင်းကပုဂ္ဂိုလ်တွေကတော့အောင်းရအုံနောက်ထဲမှာရှိတယ်လို့ဆိုတယ်အဲသူကလည်းဒီလိုဆရာပြောတော့သူပုဂ္ဂိုလ်ရဲ့အဲ့ဒီဥစ္စာသဘောကျပြီးတော့သာသာကပြောတဲ့ဥစ္စာတွေဟုတ်မှဟုတ်ကြလားဗာများဖြစ်ပြီးတော့ဘုန်းကြီးကြီးကိုမေးတဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒါဘယ်လိုယူရမလို့ဘုန်းကြီးကမဖြေပါဘူးသူကဖြေလို့မရကြဘူးဘုရားဟာမဟုတ်ဘူးပြောလို့လည်းခက်ရှင်းဟာမဟုတ်ဘူးပြောရင်လည်းပဲတရားတရားတွေဆရာရောက်တယ်ပြောအောင်ဒီလိုပဲထားရ အဲဒါနှလုံးရောတရားဟုတ်ပြီအဲဒီယုတ်ကလည်း3ပါခုန73နဲ့ပေါင်းတော့16ဖြစ်သွားတယ်နှစ်ခုဆိုတော့အဲအသက်ယုတ်ကလည်းဒီမြင်နေကြတဲ့စသည်ဖြင့်မှတ်တဲ့ခါကလားမြင်မှုတရားကြားမှုတရားစသည်ဖြင့်အဲဒီအကြည့်ယုတ်၅ပါးနဲ့တွဲပြီးတော့အသက်ရုပ်ဆိုဇိတာပါတယ်ဒီလိုနေရာတွေမှာလည်းပါပါတယ် ဩဇာကတော့သူပြောကြမလို့ဒီတိုင်းဒီတိုင်းမှာဩဇာပါတာနှလုံးသားတရားဝတ္ထုကတော့စိတ်ကူးတဲ့စိတ်ကူးတဲ့နှလုံးရဲ့တရားမိရအဲစိတ်တရားမိရနှလုံးရဲ့တရားဝတ္ထုဆိုတာပါတာလည်းဆိုတော့အဲ့ဒါလေးရှင်တဲ့စိတ်ကူးရင်စိတ်ကူးတဲ့မှာစိတ်ကူးမိရလေအကြောင်းကြီးနှလုံးယုံလည်းသိရဲ့ဣတိရူပဒီလိုသိပါလေတဲ့အဲ့ဒါ16ပါးရှိသွားပြီ ဟိုမှဖြစ်စေယုံနဲ့တွေ့ပေါင်းလေးဆက်ရှိပြာယုံ38ပါးသာရတဒီပရမစစ်ဖြစ်တဲ့ယုတ်38ပါးအဲ38ပါးထဲမှာဖိုမှဖြစ်စေအဖိုးဖြစ်ကြအမဖြစ်ကြပါဠိလိုတော့အဋ္ဌိဘာဝရဲ့ဘုံဘာဝရဲ့လို့ဆိုတယ်အဋ္ဌိဘာဝအမဖြစ်ကြောင်းဘုံဘာဝ ဖြစ်ယောက်ျားဖြစ်တယ်အဲအဋ္ဌိဘာဝရောဘုံဘာဝရောဆိုတာရှိတယ်အဲ့ဒါနှစ်ခုတော့ပါဓမ္မလိုသူတို့နဲ့လည်းမှတ်ရအောင်ပုံမှဖြစ်စေရုပ်နဲ့တွေ့အဖို့ဖြစ်စေတဲ့ရုပ်ကတစ်ခုယောက်ျားတိုင်းယောက်ျားတိုင်းမှာအဲဒီဘုံဘာဝရုပ်ဆိုတဲ့ပုံဖြစ်စေတဲ့ရုပ်ပြီးပြီးတော့ယောက်ျားချင်းရာတွေအကုန်လုံးလျှောက်ပြတာအမျိုးသမီးတိုင်းမျိုးသမီးတိုင်းမှာလည်းပဲအဋ္ဌိဘာဝရုပ်ပြီးပြီးတော့ အမရဲ့အချင်းရတယ်အကုန်လုံးဆုံးသွားတယ်ယုံနေတော့တယောက်တည်းမတူဘူးယောက်ျားရုပ်ကတော့တမျိုးပဲမြစ်ပြုတ်ကြတယ်အမျိုးသမီးတွေရုပ်ကတမျိုးပဲအဲ့ဒါကွဲကြနေတယ်ရှိတယ်အဲ့ဒါပါဠိတော်ကတော့အဋ္ဌိဘဝယုံမာဘယုံဆိုခေါ်ပါတယ်မာနရောကအမသူကြောင့်ပုံပြကြောင့် ကိုမဖြစ်စေရုံနဲ့ပြေကောင်းလေဆက်ရှိပြတဲ့ဆိုရမယ်ကိုမဖြစ်စေကိုမဖြစ်စေရုံနဲ့ပြေကောင်းလေဆက်ရှိပြကိုမဖြစ်စေကိုမဖြစ်စေရုံနဲ့ပြေကောင်းလေဆက်ရှိပြဒီဒီပါယဘုံမာယုံနှစ်ခုရောထလိုက်ခုနဆက်ဆောက်ဆက်ရှိခုဒါရုပ်ရမြအကုန်လုံးပဲ ဣတိဣရိကရူပံယုတ်တိလို့ပါဠိတော်ကသရောက်ပြတယ်များထားတာကဣတကံရူပံယုတ်တိဣတကံဤမျှတာဒီဤတော့ဤတဲ့ဥဒ္ဒါရောရူပံယုတ်တိနတ်တိမရှိဘူးလို့ပြီးတယ်အဲ့ဒီယုတ်တိ၁၈ခုလုံးဒါတွေကိုအကုန်လုံးသိပြီးတော့ရုပ်ဆိုတာဟာဒါပဲသိနေမရှိဘူးအဲဒီလိုသိရမှာတဲ့ကဘုရားလောင်းတော်တော့အဲဒီလိုအကုန်လုံးသိမယ်ဆိုသိဘူးကရှိပါတယ်ဘုရားလောင်းတော်ဆိုတော့ပုဂ္ဂိုလ်သူကို သင်္သာရိပုတ္တရာလို့ဆိုရင်လည်းသိရင်လည်းသိမှာပါပဲ။သာမန်ပုဂ္ဂိုလ်တွေတဲ့ရုပ်တွေအကုန်လုံးသိဖို့ခဲမှလည်းဟွန်းစာနဲ့မှလည်းကြည့်ထားရင်ကြည့်ထားတဲ့အတိုင်းသာသိတယ်ကိုယ်တိုင်တွေ့သိဖို့ခဲမှလည်းနာခဲမှလည်းအဲဒါနားလည်အောင်လို့ခွင့်ရတဲ့ဥစ္စာတရုပ်တွေပေါ်ပြရတာလေ။အဲဆိုမြင်နိုင်ကြတိုင်းနေမြင်နိုင်ကြတိုင်းနားနဲ့စားသိတိုင်းတွေ့ထိတိုင်းဒီငါးမျိုးမှတ်တဲ့အခါရုပ်တွေကတော့သင်ရှားတယ်။ပြီးတော့စိတ်ကိုစဉ်းစားကြံစည်တိုင်းသိတာတွေမှတ်တဲ့အခါကလည်းကျတော့အရိယဝတ္ထုကိုယ်တဲ့နှလုံးရုပ် ရှားပြီးတော့ဒီမြင်ကြတဲ့စသည်မှတဲ့ခါကာလကြာခါကြောင့်ဖြစ်တဲ့ရုပ်တွေကဇီဝိတခေါ်တဲ့အသက်ရုပ်တွေကြားတယ်ဩဇာဆိုတာကတော့အာဟာရရုပ်ဒါကတော့ရုပ်တိုင်းဆိုတဲ့ပါးနာပါပဲအဲ့ဒါပြီးပေါ်တော့သိလို့မလွယ်အောင်ပြီးပေါ်တော့တည်းမလွယ်ဘူးဒါပေမဲ့လည်းဘာတော့ပါနေတာပဲအဲ့ဒီရုပ်တွေအကုန်လုံးတွေ့သိပြီးတော့တဲ့အတ္တကံရူပရုပ်ကသာပဲဒီပြင်မရှိဘူးဒါတော့ပဲတော့ အဲဒီလိုသိတယ်ဆိုတာကပါဠိတော်ကသက်သက်ကဤဒီကရုပ်လို့မှတ်တိုင်းမှလည်းရုပ်မှတ်မိတဲ့ကဟာလားအာယုမရှိတတ်တဲ့ရုပ်တရားပဲ။ဖောင်းနေ၊ပိန်နေစသည်ဖြင့်မှတ်တဲ့ကဖောင်းတာအာယုမရှိတတ်တဲ့ရုပ်တရားပဲ။စိတ်နာတရားမဟုတ်ဘူး။ဒီလိုသိဖို့အလိုရင်းပါပဲ။ဒါလည်းအဲဒီလိုရုပ်တွေမှရင်းမှရုပ်တွေအကုန်လုံးစုံအောင်မှတ်ပြီးတော့ဟွန်းဒီကိုယ်လုံးမှာရှိတဲ့ရုပ်ကဒါပဲအသေးသေးမရှိဘူးရုပ်10နဲ့10ပါပေါ့။အဲဒီလိုသိရလို့သက္ကရာကပြရတယ်။အဲဒါက ဘုရားလောင်းတော်မှာအကုန်လုံးသိရဆိုတော့ဒါကတော့ဆိုနိုင်ပါရဲ့အဲတော့ရှင်သာရိပုတ္တရာတို့လိုညာနာပုဂ္ဂိုလ်တွေအကုန်လုံးသိတယ်ဆိုဆိုနိုင်ပါရဲ့ပါရမီထူးတဲ့ပုဂ္ဂိုလ်တွေဆိုနေပါရမီထူးတဲ့ပုဂ္ဂိုလ်တွေကဒါတွေအကုန်လုံးသိတယ်လို့ခရင်ပါရဲ့အကုန်လုံးသာသိနေဆိုလို့ရှိရင်တရားအထုတ်ပြရာပုဂ္ဂိုလ်တွေသောတာပန်ဖြစ်ဖြစ်ပါဖြစ်ဖြစ်အကုန်လုံးအပြီးတော့မှတော့သင်္ကြန်မရှိဘူးအကုန်လုံးတပိဒတွေဖြစ်နေမှာအဲအရိယာပုဂ္ဂိုလ်တွေဖြစ်နေပေမဲ့လို့ အဘိဓမ္မာတရားတွေကိုဟောတာပြောတာအောင်နားမလည်ကြပါဘူး။ညာနာပုဂ္ဂိုလ်တွေလည်းအကုန်လုံးနားလည်တာမဟုတ်ပါဘူး။သိဉာဏ်ညာသိပြီးတော့အဲဒါလောက်နဲ့ပြီးတာပါပဲ။အဲဒါလေးတွေလည်းနားလည်ဖို့ခွင့်ရနေတာ။ဒါလေးတွေတရုပ်ပေါ်ပြပါရဲ့။ရင်ဆက်ရှိရာပရမရှုအရှုခြင်းပါ။ဒီဆက်ရှိပါသူပြောခဲ့တာလေဆက်ရှိပါရှိ။ဝိပဿနာရှုခြင်းနဲ့တရားတွေတဲ့ပဲ။ဆိုရမယ်ရင်ဆက်ရှိရာပရမပရမ ပြုအားရှုတယ်မှာဉာဏ်ဆက်ရှိရပရမတ်ရှုအားရှုတယ်မှာသူပြောရတဲ့ရုပ်တွေဆက်ရှိခုရှိတယ်အဲ့ဒါလေပရမတ်ရုပ်တွေတဲ့ပရမတ်ထရုပ်ရှုတဲ့ရှုတဲ့ရုပ်တွေပဲပြညာရုံမဟုတ်ဘူးညက်တွေကြံနေတယ်အဲ့ဒါကနားလဲအောင်လို့အဲ့ဒါရှုတဲ့တရားတွေပါပဲတဲ့ထို့ပြင်ဆဲရာယုတ်ပညာဝိပရှုကိုမလိုပါ ဖြစ်ပြန်တဲ့ရုပ်ဆဲခုရှိတယ်ပြညာရုပ်တွေအဲ့ဒါတွေကလည်းရှိဖို့မလိုပါဘူးတဲ့အဲသို့တော်လည်းဘုရားအလောင်းတော်တွေပါရမီထူးတဲ့ပုဂ္ဂိုလ်တွေတော့အဲ့ဒါတွေကိုဆင်ခြင်ပြီးသဘောကျတာတွေရှိမှာပေါ့လေဒါပေမဲ့လို့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေပြုပါလွယ်မဟုတ်ဘူးဆိုတာနားလည်အောင်လို့ထောပြင်းဆဲရာရုပ်ပြညာပရမရှုဖို့ အဲဝိပဿနာကိုမလိုပါဆွမ်းမထော့ပြင်းစေရာရုပ်ပညာဝိပဿနာကိုမလိုပါထော့ပြင်းစေရာရုပ်ပညာဝိပဿနာကိုမလိုပါအဲဒီဆယ်ဆယ်စစ်ပါမှတပါးဆယ်ပါးစီရအောင်ယောဂဆယ်နဲ့စိတ်ကို အဲဒီဆယ်ပါးယုတ်တွေကတော့ဝိပဿနာရှုဖို့မလိုပါဘူးတဲ့ဒါတွေကိုရှုကိုမြင်နေကြားရကောင်းတယ်သင်ရစသည်ဖြင့်သင်ရှားပေါ်လာတဲ့ယုတ်တွေကရှုရတယ်သူကလည်းသင်ရှားလည်းမပေါ်ပါဘူးသူကပရမလည်းမဟုတ်ဘူးသူကပရမယုတ်တွေရဲ့ဂုံထူးလေးတွေပေါ်ပြတယ်ဒါရှုဖို့မလိုဘူးဆိုတာကတော့အထာဂါဒီမှာကြာရနာပြထားပြီးသားတွေကကောင်းဆိုလာစာဤသုံးပါခံစားဝေဒနာအဒီ၁၀

အဲ့ဒါတွေကတော့လိုပါဦးတဲ့ဒီမှာမှားတာတော့ရှုပ်နေကြတော့မပေါ်မော်ကြပါဘူးဣတိရူပံပြီးသွားတယ်နော်ဣတိရူပံပြီးသွားတော့တခါဣတိဝေဒနာဣရိကဝေဒနာဤတဲ့ဒါဝေဒနာပဲဝေဒနာရှိတဲ့ကအဲသူအပြင်တော့ကိုယ်ရဲ့အတွေ့အထိတွေနာကျင်တာတွေမှားတာများပါပဲအဲ့ဒါဝေဒနာအကောင်းတွေ့တဲ့ခါကျတော့ဒုက္ခဝေဒနာပြီးအဲ့ဒါဝေဒနာပဲယောတနာအတွေ့အထိကျတော့ဒုက္ခဝေဒနာပဲ မြင်တဲ့အခါကာလလာတဲ့အမြင်ကောင်းတွေရှိတဲ့အခါဒုက္ခဝေဒနာခေါ်ရတာသုတ္တန်အဘိဓမ္မာကြီးကတော့မြင်တဲ့အခါကာလဥပ္ပခါကြီးတွေပါပဲမကောင်းတာတွေမြင်ရတဲ့အခါကာလမှာဒုက္ခဝေဒနာဒုဒါနာနဲ့မြင်တဲ့အခါဥပ္ပခါဝေဒနာကြားတဲ့အခါတည်းလည်းထုံနည်းတွေပဲနာနဲ့ကစားကြည့်တဲ့အခါတည်းထုံနည်းဒါရတာလိုလိုပါပဲအဲ့ဒီကခံစားမှုကောင်းလိုက်ဆိုးလိုက်မကောင်းမဆိုးအလယ်လိုက်ခံစားတဲ့သဘောသာဝေဒနာပဲဣတိဣတိကဝေဒနာပဲ ဆရာမကောင်းဆိုလာစားကောင်းဆိုလာစားကောင်းရဲ့အဆိုးရဲ့အလေလာစားရဲ့သုံးခုကောင်းဆိုလာစားဒီသုံးပါဒီသုံးပါခံစားဝေဒနာကောင်းဆိုလာစားဒီသုံးပါဒီသုံးပါခံစားဝေဒနာဝေဒနာခံစားဝေဒနာဆိုတာခံစားမှု ပါဠိလိုဝေဒနာမာလောခံစားမှုမြင်နေကြတယ်ပေါ်လဲတယ်ရှုမှတ်နေတဲ့ခါကကောင်းတဲ့ခါကလည်းကောင်းတဲ့နေရာချင်းသင်ရတယ်ဆိုးတဲ့ခါလည်းဆိုးတဲ့နေရာချင်းသင်ရတယ်မကောင်းမဆိုးအလယ်လာသင်ရတာဝေဒနာအဲ့ဒါတွေဣတိဤကဝေဒနာခံစားမှုပဲလို့ဒီလိုသိရမယ်အဲဒီမှာတပါတော့ခံစားမှုလည်းမရှိဘူးဆိုတာကတော့ပြီးွယ်ရှိပါတယ်ပေါ်တိုင်းပေါ်တိုင်းနေမှာသိရင်မရှိဘူးအကောင်းနဲ့အဆိုးရဲ့အလားစားဒီလိုခုရှိတာဒါကတော့ရှင်းပါတယ်ပညာဆိုတာသိရရာဆွဲကမှ မှတ်မှုပါတဲ့ပညာဟာရူပရုပ်ခန္ဓာရတဲ့ခုဝေဒနာဝေဒနာခန္ဓာရတဲ့ခုပညာပညာခန္ဓာရတဲ့ခုပညာခန္ဓာဆိုတာပညာဆိုတာတရားရဆွဲတာမှတ်မှုပါဆိုရမယ်ပညာဆိုတာတရားရတရားရဆွဲတာမှတ်မှုပါပညာဆိုတာတရားရတရားရဆွဲတာမှတ်မှု ပညာဆိုတာလဲအာယုံကိုမှတ်တဲ့သဘောမှတ်သိတဲ့သဘောတတိပဌာန်ရတတိကလည်းမှတ်သိတဲ့သဘောဆိုတော့အတူတူပဲလို့ကျိုးကဆင်ရတယ်အကျိုးကအဲ့ဒါနဲ့ဒီတတိပဌာန်ကြီးရရှိတဲ့မှတ်တယ်ဆိုပညာတွေဖြစ်နေတာအဲတရားတို့တွေမဟုတ်ဘူးဆိုပြီးတော့ဒီလိုအတိတင်ပြောညာတာတွေရှိတယ်အဲ့ဒါဒီလည်းနားလည်အောင်ဘုန်းကြီးတွေကပညာဆိုတာပြရရဆွဲတာမှမဟုတ်ပါပညာဆိုတာဘာဖြစ်ဖြစ်ပြရပြရမှာ မှမှတ်ရတယ်မှတ်မှုမှတ်မှုဆိုရင်လည်းသတိပဋ္ဌာန်မှတ်ရမှတ်မှုမျိုးမဟုတ်ဘူးဆွဲလာပြီးတော့ထားတာမြင်တာချင်းနဲ့မြင်တာဟာဘယ်လိုပဲယောက်ျားပဲမိန်းမပဲရှားတာချင်းနဲ့ဘာပဲညာပဲစသည်ဖြင့်သူကဆွဲမှတ်ထားတာအဲဒီဆွဲမှတ်ထားတာကပညာပေါ်တိုင်းပေါ်တိုင်းအဲသိရမြသိရမြမှတ်ရမြမှတ်ရမြဟာကဒါကတတိအဲတတိဘာလို့ရဗုဒ္ဓတုံ့မှန်လဲသင်ကြပါအဲ့ဒါတွေလည်းနောက်ကြဟောရအောင် အဲကြောင့်ပညာဆိုတာသိရရဆွဲရမှမဟုတ်ပါမှတ်မှုဆွဲလမ်းပြီးတော့မှတ်သားမှုကပညာပဲတကယ်ဖြစ်တဲ့သဘောကိုအမှားရရုံများလည်းမဟုတ်ဘူးမြင်ငါလည်းမှားရမြင်ကြဲကြတာလည်းဒါမဟုတ်အဲ့ဒီလိုကတော့အတိပ္ပာပဲပေါ့အဲ့ဒါပညာခန္ဓာပြီးသွားပြီသင်္ခါရခန္ဓာဆိုသင်္ခါရဆိုတာပြုရင်လည်းအဲ့ဒါသေစိတ်သေစိတ်ပေါ့အားလုံးဆိုလို့ရှိရင်90တော့ရှိတယ်အများကြီးသူ့ကိုသေစိတ်တွေ ခွဲဟောနေတယ်ခင်ပြီးတော့အတူရုပ်ပဲဒီမှာပြောတာကျောင်းညဆိုင်တာကြံပြူတာခန္ဓာသင်္ခါရကျောင်းညဆိုင်ပြီးတော့อืมကျန်တာပြူတာတွေကသင်္ခါရခန္ဓာလို့ခေါ်ရည်တဲ့ဘာဖြစ်ပေါ်လဲမြင်တာကိုမြင်အောင်ကျောင်းညဆိုင်ကြားတာကြားအောင်ကျောင်းညဆိုင်ပြီးတာပြီးအောင်ကျောင်းညဆိုင်ဘာဖြစ်အောင်ညာပြောင်းကျောင်းညဆိုင်အာထုံမှုကျောင်းညဆိုင်မှုလည်းညသင်္ခါရခန္ဓာစေရနာပဲကွာစေရနာကောင်းဆောင်ပြီးတော့လာတဲ့လောဘနဲ့တွဲပြီးတော့ လိုချင်ပြီးတော့ဆံရစိတ္တရှိတယ်ဒေါသနဲ့စိတ်ဆိုးပြီးဆံရစိတ္တရှိတယ်အဲလိုစသည်ဖြင့်မျိုးမျိုးပေါ့ကျောင်းညာစိုက်ခါကြံပြုတာခန္ဓာသင်္ခါရဆိုရမယ်ကျောင်းညာစိုက်ခါကြံပြုတာခန္ဓာသင်္ခါရကျောင်းညာစိုက်ခါကြံပြုတာခန္ဓာသင်္ခါရမြင်နိုင်ကြတဲ့ပေါ်ရပေါ်ရတွေမှာ ကြောင်းညာဆိုင်ပြီးတော့ကြံစီတာပြုလုပ်တဲ့သဘောလေးသင်ကြားတယ်အဲ့ဒါသင်္ခါရခန္ဓာကိုခေါ်သေးတယ်ခေါဏခါးသားမှုကဝေဒနာခန္ဓာမှားသားမှုကပညာခန္ဓာအခုကြောင်းညာဆိုင်မှုပြုလုပ်မှုကသင်္ခါရခန္ဓာနာခန္ဓာ၃ပါးဒါဝိညာဉ်နဲ့ခန္ဓာတို့ဝိညာဉ်နဲ့ခန္ဓာကတော့ခဏခဏပြောနေပြီလားအချင်းကြားပါလားမြင်ကြစတာသိယုံလားသိတာဝိညာဏဝိညာဉ်နဲ့ခန္ဓာဆိုတာကတော့သိယုံသဘောလေးပဲ ပညာကလည်းပြီးတယ်ပညာကတော့ထူးခြားပြီးတာဒါကတော့ပေါ်ရပေါ်တယ်အတိုင်းပြီးရုံလေးဒါပဲမြင်မြင်ပြီးတာလေရှားပြီးတာနားပြီးတာလေစားပြီးတာလေပြီးုံညသဘောလေးအဲ့ဒါမြင်ပြီးရဲ့မြင်ပြီးုံညလေးကသက်ခုဝိညာဉ်ပဲရှားပြီးုံညသောတာဝိညာဉ်နဲ့စသည်ဖြင့်ဝိညာဉ်ဒီဆိုရင်ဝိညာဉ်ဝိညာဉ်၅ပါးအဲဝိညာဉ်၅ပါး၆ပါးရှိစိတ်ကုစဉ်းစားရင်လည်းစိတ်ကုသိယုံပဲဝိညာဉ်၆ပါးရှိပါတယ်အဲ့ဒါက ဝိညာဉ်နဲ့ခန္ဓာတဲ့ဆိုရင်မြင်ကြစတာမြင်ကြစသိယုံလားသိယုံလားသိတာဝိညာဏသိတာဝိညာဏမြင်ကြစတာမြင်ကြသိယုံလားသိယုံလားသိတာဝိညာဏသိတာဝိညာဏဣတိရူပဣတိကယုတ်ဣတိဝေဒနာဣတိကဝေဒနာဣတိပညာဣတိကပညာဣတိသင်္ခါရ ဒီဒီကသင်္ခါရခန္ဓာတွေပဲသိသိဝိညာဉ်ဒီကသိဝိညာဉ်စိတ်ပဲလို့ကျွေးမှရင်အဲ့ဒီလိုသိရတဲ့ဒီဥပဒနာရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေသိတာပဲအဲ့ဒါတွေသိအောင်လို့ရှုနေရတာအဲ့ဒါပါဒနာခန္ဓာ၅ပါးကိုမရှိရင်တော့မသိဘူးခေါင်းကကောင်းဝင်မှလျှရအောင်လေမျက်စိနဲ့ကြည့်တော့မြင်အမှန်တိုင်းသိတယ်လို့ပဲပေါ်တိုင်းပေါ်တိုင်းကိုရှုမှမှတ်မှအမှန်တိုင်းသိတာရုပ်မှမိတဲ့ခါကအာယုံမသိတတ်တဲ့ရုပ်ပဲနာမမိတဲ့ခါအာယုံသိတတ်တဲ့သဘောပဲ အကောင်းဆုံးခံစားမှုပေါ်တဲ့ခန္ဓာခံစားတဲ့သဘောပဲအဲဆွဲလန်းအောင်မှတ်သားတဲ့သဘောလေးပေါ်တဲ့ကံဒါကပညာပဲဒီနေ့ခန္ဓာပဲအဲပြီးတော့ဇာမုတ်တိမှုစသည်ကြီးကြီးအောင်ကြောင်းကြဆိုင်တဲ့သဘောပြုတဲ့သဘောကသာသင်္ခါရခန္ဓာပဲအဲမြင်ုံမြကြားုံမြမြင်သိကြားသိသဘောလေးတွေကဒါဝိညာဉ်နဲ့ခန္ဓာပဲဒါဣတိရူပံဣတိဝေဒနာဣတိပညာဣတိသင်္ခါရ ဣတိဝိညာဏံလို့သိပုံလေးသဘောတရားသိပုံလေးကငါ့ကိုပြီးတော့ဣတိရူပသတမူရဆိုင်ဒါကရုပ်ဤဖြစ်ခြင်းဒါကရုပ်ဤဆိုခြင်းဒါကဝေဒနာဤဖြစ်ခြင်းဝေဒနာဤဆိုခြင်းစသည်ဖြင့်ခန္ဓာ၅ပါးအဖြစ်ဖြစ်ဒါကတော့သင်ကြားပါတယ်ဒါကတော့ခြေတိုင်းခြေတိုင်းမှားလို့ရှိရင်သမာဓိညာအားကောင်းတဲ့ခါကလာကြဘယ်အောင်ဆိုပေါ်ပြီးရောက်တာပဲအဲခုနပြောတဲ့သမာဓိတရားတဲ့ဥဒ္ဓမဇာနာသမာဓိဖြစ်လာလို့ရှိရင် ဒီဥစ္စာယုံနဲ့တာပိုင်းခြားတယ်ဖောင်းနေပညာမှနေဖောင်းတာကအာယုံမသိတတ်တဲ့တရားသိတာကမှသိတာအာယုံသိတတ်တဲ့တရားယုံနဲ့တာမျှပဲဒီလိုဖြစ်အကြောင်းနဲ့အကျိုးလည်းသိတယ်ဖောင်းနေဆိုလို့ရှိရင်အသက်ရှူခြင်းကြောင့်ဖောင်းတာပဲအဲသိတာကလည်းသိစရာရှိလို့သိတာပဲအကြောင်းရှိလို့ကျိုးလေးဖြစ်လာတယ်ဆိုတာဒီလိုလည်းပဲသိတယ်နေရသိတယ် အကုန်လုံးကြည့်တာကတော့ဘုရားအလောင်းတော်မှအကုန်လုံးကြည့်တာဉာဏပုဂ္ဂိုလ်ဆိုရင်စမာဓိပုဂ္ဂိုလ်လို့သူကြည့်တဲ့ပုဂ္ဂိုလ်တွေကအကုန်ကြည့်တာပေါ့။ဒါမှပုဂ္ဂိုလ်ကတော့အတော်ကြည့်တာပါ။အဲဒါဘုရားမဆိုအကြောင်းကြောင့်အကျိုးဖြစ်တာလေးတွေသိတယ်။အဲဒါလေးတွေလွန်လာတော့မှအဖြစ်ပြသိတာကိုဖောင်းနေဆိုရင်ဖောင်းစားလေးနဲ့ဖောင်းဆုံးလေး၊ပင်ညာဆိုပင်ညာနဲ့ပင်လို့တချို့ကဖောင်းစားပင်ညာလေးဟာလူတိုင်းပင်ညာဒါမထူပါဘူးပြောတယ်။ တကယ်ရှိရင်မသိဘူးသူ့ဟာသာပုဂ္ဂိုလ်လည်းမသိဘူးသမာဓိညာအားကောင်းလာမှာကောင်းတာလေးအစနဲ့ဆုံးသွားတယ်ဗိညာလေးအစနဲ့ဆုံးသွားတယ်အစနဲ့ဆုံးလေးဒါပေမဲ့ဆရာရှင်းရှင်းလင်းလင်းသိဖို့တော်တော်မလွယ်ဘူးအဲသမာဓိကောင်းလာတဲ့ခါကျအဲ့ဒီတိုင်းပဲကောင်းတာလေးပေါ်လိုက်ကြောက်လိုက်ဗိညာလေးပေါ်လိုက်ကြောက်လိုက်ရုပ်ကြီးအစနဲ့ဆုံးမြင်တဲ့ခါကာလလည်းမြင်ရတဲ့အစင်းလေးမြင်ပြီးကြောက်ကြားတဲ့ခါကာလကြားပြီးကြောက်ကြားတာကဘုရားရှင်ကြားတယ်အဲ့ဒါစပေါ်လာတာတရားကြောက်တော့ရှင်ကြားတယ် စဉ်းစားကြံပြီးစိတ်ကလေးကောစဉ်းစားတဲ့ကြံကြံစဉ်းစားစိတ်ကလေးစဉ်းစားပြီးစဉ်းစားတာလေးပေါ်လိုက်ကြောက်သွားလိုက်ပေါ်လိုက်ကြောက်သွားလိုက်မှတ်သိတာလေးလည်းပြီးလိုက်ကြောက်သွားလိုက်ပြီးလိုက်အဲ့ဒါလေးတွေပြီးတာဟုတ်အဲ့ဒါဒီဒီအဲဝိညာဏသသမှုရောဝိညာဏသအထင်ကမောစသည်ဖြင့်ဟောထားတဲ့အတိုင်းအဖြစ်ပြက်ကိုသိဖို့ဒါယောဂီပုဂ္ဂိုလ်တွေကကိုယ်ရင်တွေ့ရတာလည်းနဲ့ရှင်းနေမနာကောင်းတယ်အဲ့ဒါတွေလည်းနားလည်အောင်လို့သာဝရတဲ့ခါကျသေးသေးချာချာချာနာရေးပြီးတော့ ပေါ်ပြအောင်ဒီဘယ်တော့နိုင်ရတော့ကြပါဘူး။ရူပဣတိရူပသသမုဒယ။ဒီဒီကယုတ်ဒါကယုတ်ဖြစ်ခြင်းပဲ။ဒါကယုတ်ဖြစ်ခြင်းပဲ။ဒါကခံစားမှုဝေဒနာဖြစ်တာပဲ။ဝေဒနာမှမိတဲ့အခါမှာနားရဲနားရဲနားပါလေပေါ်လိုက်ကြောက်တယ်နားပါလေပေါ်လိုက်ကြောက်တယ်။ကောင်းလေးတွေခံစားတဲ့အခါကောင်းတယ်ကောင်းတယ်ကောင်းတာလေးပေါ်လိုက်ကြောက်တယ်ကောင်းသေးပါဘူး။ဒါတော့စိတ်တည်လေးတွေမှလည်းမြင်နေကြတဲ့အခါကျမြင်ကြည့်တာလေးပေါ်လာတယ်ကြောက်တာလေးကြားကြည့်တာလေးပေါ်လာတယ်ကြောက်တာအဲဒီလို သိတာအတိတိရူပသာသမုဒ္ဒေအတိရူပသာအထင်အမောစသည်ဖြင့်ဟောထားတယ်ရုပ်ရည်ဖြစ်ဖြစ်ဝေဒနာပညာသင်္ခါရတွေအဖြစ်ပြက်ပြီးပုံအဲ့ဒါဥရိယဗျာညာရောက်နေတင်ကြတာယောဂီပုဂ္ဂိုလ်သိပြီးတော့ဥရိယဗျာညာအစာပိုင်းနဲ့နောက်ပိုင်းကျသိထင်ကြတာကဒီဟောင်းတဲ့ပိန်တယ်ဓမ္မတဲ့ခါကလာအစမှာအစနဲ့အဆုံးပြီးဖို့မလွယ်ဘူးနောက်ဟောင်းတဲ့ပိန်နဲ့ဟာတစ်ခုပြီးတစ်ခုဟာနှစ်ပိုင်းသုံးပိုင်း စမှာတော့နှစ်ပိုင်းသုံးပိုင်းတော့မကဘူးတဲ့ပို့ပြီးတော့လည်းသိတယ်အများကြီးပဲစိတ်ပိုင်းနဲ့ဘုရားဗျာညာနဲ့ဖြစ်လာတာအဲဒီလိုရှုပါတယ်တဲ့ဘုရားဗျာညာရှုတော့ဖြစ်ပြီးပြောဖြစ်ပြီးပြောရှုတော့အိဋ္ဌမမြဲဘူးပေါ့ဖြစ်ပြီးပြောသွားဒုက္ခဖြစ်ပြီးပြောက်သွားရင်ဘယ်ချိန်မှပြနေလားသေဝရတယ်ဖြစ်ပြီးပြောက်သွားတဲ့သိနေသဘောတွေကိုမသိအောင်လို့စောင့်ကြည့်ပြီးတော့နေရတာယုံနာနေပါမှနိစ္စစေအားရကြမရှိဘူးဒုက္ခဆင်းရဲတွေပဲ ပြီးတော့အသက်ရှင်နေတဲ့အတ္တကောင်လည်းမဟုတ်ဘူးဒုက္ခိတနဲ့သူခုဖြစ်ခုပြောက်တာပဲရှင်ချင်းပေါ်ရှင်ချင်းပြောက်သွားတယ်အနတ္တပဲအဲ့ဒီလိုသိရမြဲတဲ့နိချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါအများနဲ့ထင်မှတ်ပြီးတော့မြစ်တဲ့ကာယမှုဆွဲလာမှုဥပါဒာနဲ့မဖြစ်တော့ဘူးတဲ့အဲဒီဥပါဒာနဲ့ခန္ဓာတွေဥပါဒာနဲ့ခန္ဓာရဲ့ကိုမဟုတ်တော့ဥပါဒာကျင်းတဲ့ခန္ဓာတွေဖြစ်သွားတယ်တသာတို့ဘုရားလောင်းတော်အာပိသဗ္ဗငါးပါးတို့ပါရဏခန္ဓာတို့ပါရဏခန္ဓာတို့၌နေနေကြတဲ့ဆင်ရဘောရယုံနာတရားတွေ ဥရိယဝေအနုဘာပိနာဖြစ်ဖြစ်ကိုရှုလျက်ဝိရတော်နေခြင်းဝိရတော်နေတာတတတော်ဘုရားလောင်းတော်ဤစိတ်တန်စိတ်ဒီနတ်ဆရာဒီဝါမကြာမြင့်နေပဲလုံနုပါရမဆွဲလမ်းမှုအဘိအာတော်တရားတော်မှာအဘိအာတော်တရားတော်ဖြင့်နုပါရမဆွဲလမ်းမှုဒီလိုလည်းပဲအဲဆရာကဖွင့်ထားပါတယ်ဝိမောစီလွန်မြောက်ရေးသွားတယ်တော့ဒီအဲဒီလိုရှုနေရင်ကြာခင်လေရစ်တယ်ပြင်းပြင်းနဲ့ ဆွဲလာတော့ဘူးတဲ့မြဲတယ်ချမ်းသာတယ်ပုဂ္ဂိုလ်သားတော်နဲ့မဆွဲလာတော့ဘူးမဆွဲလာမဲနဲ့စိတ်ကလွတ်မြောက်သွားတယ်ဘာလို့ဆိုတော့စိတ်လွတ်မြောက်တာလည်းခန္ဓာဖွင့်ထားပါပဲအင်းဒါနဲ့ဖွင့်ထားတယ်ဆိုတော့အဲတရေတံမဲ့တဲ့ခဏဝိမု ක්ෂ တိနာမှာမဲ့ခဏအရိယာမဲ့ဖြစ်တဲ့အခါလွတ်လွတ်သွားတယ်ဘလက်ခဏဝိမု ක්ත နာမှာဝိမု ක්ෂ ိနာလွတ်သွားတယ်လို့ဆိုရတယ် ဒါလည်းပဲအရဟတမေရထိုရောက်မှာပါမယ်လေးပါးဖို့လေးပါးလည်းဆိုတာဖွင့်ထားပါတယ်အဲမယ်လေးပါးဖို့လေးပါးဆင်းနှချက်ဖြစ်ပြီးတော့အရဟတမေရောက်တဲ့အခါလွတ်သွားပြီကိလေသာတွေကင်းလွတ်သွားကိလေသာတွေမဖြစ်နိုင်တော့ဘူးမြင်မှုကြားမှုနဲ့စသည်ဘာလဲမှာစပြီးတော့ကိလေသာတွေမဖြစ်တော့ဘူးအကုန်လုံးကင်းတယ်အရဟတဖို့ရောက်တဲ့အခါကျတော့နောက်ဘယ်တော့မှဖြစ်တော့မက္ခဏာကင်းနေတာပါပဲအရဟတဖို့ကလည်းဆက်ပြီးတော့ဖြစ်တယ် အဲဒီအလားတစ်ခုရောက်တဲ့ခါကလည်းဒါဘုရားဖြစ်တယ်လို့ဆိုတာဘုရားဖြစ်တယ်အဲဘုရားဖြစ်ပုံကိုခေါ်တာအဲဒါအခြေခံလေးဘုရားဖြစ်အောင်ဘယ်လိုရှုခဲ့တယ်ဘယ်လိုရှုလို့ဘုရားဖြစ်တယ်ဆိုတာနားလည်အောင်လို့ခွင့်ရအသေးစိတ်တွေလည်းအရှုပ်ထွေးတွေပြောကြရတယ်ကတော့အများကြီးကြံပါလေခုပြောတာတော့မများဘူးစာနဲ့ပြင်ကြရနာကိုရေးထားအောင်မယ်စာအုပ်တို့တဲ့စာအုပ်တို့ပြင်ပြီးထားရအောင်မယ်အများကြီးပြပါတယ်အဲ့ဒါ မြင်တိုင်းကြတိုင်းဓွား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုရှုရတယ်။ဥပါဒณะခန္ဓာတွေရဲ့အဖြစ်ပြက်ကိုသိအောင်ရှုတယ်ဆိုတာဖြစ်တုံးပြက်တုံးရှုမှာသတိပ္ပံတရားတော်မှာရှင်းပြီပဲ။သွားတဲ့ခါလာသွားနေစေမှကိသံတော်ဝါသွားနေစေတော်လဲကိသံမိတိသွားသည်ဟူ၍ဇာနာတိပိစသည်နဲ့သွားစေမှသွားတာရှုရတယ်မသွားဘဲနဲ့ပြင်ရှုရတာမဟုတ်ဘူး။မသွားဘဲနဲ့လည်းစာပေကျမ်းစာရကျက်မှပြင်ရှုဖြစ်တာပေါ့သွားခြင်းနဲ့စိတ်ကြောင့်သွားတာပဲ။သွားတာကရုပ်ပဲ။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 နားလဲနားလဲကြောက်တယ်အသက်သေးကြီးတဲ့ပဲအဲ့ဒါသူများတွေမဟုတ်ဘူးဘုန်းကြီးတို့ကိုယ်တိုင်လည်းသင်ကြားတယ်တစ်ချိန်ကတခါလဲအဲ့ဒီရေချွေရကနေပြီးတော့ဟိုဒီအခေါ်လဲဒီပိုးကောင်လေးဒီမဲ့တူပိုးကောင်လေးကနာအောင်လို့သူကသူညောင်းနဲ့ချိုးသွားတာနားရံပြောနေတော့နားရတဲ့ခါကြီးချိုးဆိုသင်္ကန်းအစ်စ်လဲတဲ့ခါသူကသင်္ကန်းအစ်စ်ကပါလာတာကို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 အဲ့ဒါပြီးအောင်လို့ဣတိရူပဣတိကယုတ်ဣတိဝေဒနာဣတိကဝေဒနာဣတိဣတိကရူပသသမယယုတ်ဤဖြစ်ခြင်းဣတိဣတိကဝေဒနာသမယဝေဒနာဤဖြစ်ခြင်းဝေဒနာဤဖြစ်ခြင်းစသည်ဖြင့်ဟောတာကဒါတွေဟောတာဖြစ်ခဲ့ပြခဲ့ယုံနာနဲ့ရှုမှတကယ်ဖြစ်ဖြစ်တာကိုသိတာဒီတိုင်းမဟုတ်ဘဲနဲ့စာပေကျမ်းကရတယ်အာဖြစ်ပြီးကြောက်သွားတာပဲမိစ္ဆာပဲဒုက္ခပဲအနတ္တပဲအဲဒီလိုကြက်မှတ်ပြီးဆင်းရဲနေုံနဲ့ရှုကပြီးတယ်အောင်မလား သာဝေကျမ်းကတတဲ့ပုဂ္ဂိုလ်တွေသူတို့နည်းနဲ့သူတို့ပြနေတာတွေအဲ့ဒါတွေဘုသူတော်လည်းဖြစ်ပါရဲ့ကုသိုလ်တော့ရမှာပါပဲဒါပဲမဲ့လို့ညာစစ်တော့မဟုတ်ဘူးညာစစ်ကတကယ်စစ်တဲ့ကရှုမှာအခုဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေကတိတိတာရှုရအဲ့ဒါလည်းရှုဖို့ရှုနည်းတွေသဘောပေါက်အောင်လို့ခွန်ကြီးတရားမြတ်စွာဘုရားဝိပဿနာရှုဖို့သူကတော်တော်လေးရဲ့စာကြောင်းသိမများဘူးအဲဒီမှာစာကြောင်းမရှိဘူးဆရာပြည့်တယ်မရှိဘူးကအဲ့လိုရှုပြီးတော့တရားဟောတဲ့အခါလဲဒါကိုဟောတာဓမ္မစရတုတ်ကစပြီးတော့ အဲ့ဒီဟောပုံတွေလည်းခဏခဏဘုန်းကြီးဟောနေကြနောက်ထပ်လည်းအဲ့ဒါတွေဆက်ပြီးတော့ဟောရမယ်အဲ့ဒါကြောင့်မိမိတို့ခုတရားထုတ်ကြတာအဲဝိပတိမြတ်စွာဘုရားအလောင်းတော်ဘုရားပြောင်းရှုသလိုပဲသိခီဝိသဘူဘုရားလောင်းတော်ရှုသလိုပဲဘဂုတံဘုရားခေါနာတော်ဘုရားကတော့ဘုရားလောင်းတော်ရှုသလိုပဲခုနောက်ဆုံးအခုဒိဋ္ဌိမသာနာဝန်သားတဲ့ကောရမနဲ့စွာဘုရားအလောင်းတော်အဲတိဋ္ဌထအဲဒီ သိရတာဘုရားအလောင်းတော်ရှုသလိုပဲတို့ဒီလိုရှုနေရတာပဲအဲဒါလည်းယုံကြည်ပြီးစိတ်ပါလက်ပါနဲ့ပေါ်တိုင်းပေါ်တိုင်းလေးသိရုံသိရင်လေးရှုနေဖို့အရေးကြီးတယ်အဲဒါရှုလို့ရှိရင်ရုပ်ထင်ရှားတဲ့ခါကရုပ်အာယုံမပြတ်တဲ့တရားอืมရှုတိုင်းရှုတိုင်းပေါ်လာတဲ့ကြောက်တဲ့ခါကရုပ်ဖြစ်ချင်းပဲရုပ်ပြက်စားတာပဲအဲခန္ဓာမှုဝေဒနာပေါ်တဲ့ခါကခန္ဓာမှုလေးပဲဒါရီကအသစ်ပေါ်လာတာပဲဒါရီချက်ချင်းကြောက်သွားတာပဲအဲဒီတော့ ယုံနာဖြစ်ပျက်တွေကိုသိတာတဲ့ဥရိယပဲအဲဒီလိုသိရင်ဖြစ်ပျက်ပြီးတော့နေစာမမြဲဘူးဆိုတာပြီးတော့တာကောဒုက္ခဆင်းရဲဆိုတာပြီးတော့တာကောအနာတအတ္တမဟုတ်ဘူးသဘောတရားပဲအသေးသေးဖြစ်ပျက်နေတဲ့သဘောတရားပြီးတော့တာကောအဲဒီလိုသိလို့ရှိရင်ခုနဝေဒနာအကြောင်းပြုပြီးတော့နှစ်သက်တာမှုဖြစ်တယ်ဆိုတာမျိုးနှစ်သက်တာမှုအဲဒီဖြစ်ပျက်နေစာဒုက္ခအနာတ္တဖြစ်သွားပြီးမရှိတော့ဘူးဆိုတာလည်းပတ်သက်ပြီးတော့နှစ်သက်တာမှုဒါလည်းမဖြစ်ပါဘူးအဲဒါလည်းဘုရားဥပမာနဲ့ပေးနေရခုတော့အချိန်ကြီးရှိတယ် ငွေတွေပါလေသိမ့်ထားတဲ့ပုဂ္ဂိုလ်ငွေတွေပါလေသိမ့်ထားရတာခင်ဗျားတိတ်တိတ်ခိုးယူသွားမယ်ရှိသေးတယ်ထင်ရင်တော့ကိုယ့်အကိုယ်ကဝါကြကာရနေတာပဲအာကိုနေတာပဲရှိတယ်ထင်နေတာပေါ့အဲကိုယ့်ပစ္စည်းလေးကိုသွားကြည့်တော့ဆရာလုံးမတွေ့တော့ဘူးရှိဘူးဆိုရင်သူများယူသွားပြီဆိုတော့ပြင်အဲ့ဒါနှိမ့်သက်တာဟုတ်ပဲရှိတော့ဘူးအဲ့ဒါလိုပဲမိမိတို့တာနာတကယ်ဖြစ်ပြန်တာမသိလို့ရှိရင်တော့နှိမ့်သက်တာမှုတွေဖြစ်နေလားယူတိုင်းယူတိုင်း စိတ္တတာတွေပြီးပြီးအနိစ္စဒုက္ခအနတ္တပြီးနေရင်စိတ္တတာမှုမရှိဘူးတဏှာမရှိရင်ဆွဲလမ်းမှုဥပါဒါနဲ့ဖြစ်အဲဒါကြောင့်ကာမဖြစ်အဲဒီဆွဲလမ်းမှုအကြောင်းပြုပြီးတော့အဲဘဝတွေယုံနာခန္ဓာတွေဆင်းရဲတွေမဖြစ်ဘူးအဲဒီဆင်းရဲတွေငြိမ်းအောင်လို့တရားထုတ်ရတယ်အဲဒီလိုအထုတ်ပြီးဘုရားလောင်းတော်များနောက်ဆုံးရဟတနာတစ်ယောက်ဘုရားဖြစ်တယ်လို့ပဲအခုဥပဒနာရှိတဲ့ပုဂ္ဂိုလ်တွေလည်းမိမိတို့ပါရမီအားတော်သာဩတာပတိမက်ဖို့ရောက်ပြီးတော့သောတာပန်လည်းဖြစ်မယ်အဲဒီကဆက်ရှိရင်တရားက အနာဂတ်နောက်ဆုံးညာနာဖြစ်ရမယ်။အောက်ထစ်ဆုံးသောတာပန်ဖြစ်ရင်ကိုပယ်လေးပါးကလွန်မြောက်ပြီ။ပယ်လေးပါးမကြဘူး။ဒုဝနာဘဝကောင်းမြတ်တဲ့ဘဝတွေမှာလည်းခုနဘဝကောင်းမြတ်တဲ့ဘဝကြီးဖြစ်တဲ့ညံ့နေမဖြစ်တော့ဘူး။အဲဒီခုနဘဝအပြင်မှာလည်းညာနာဖြစ်ပြီးဆင်းရဲတဲ့ငြိမ့်မယ်။အဲဒီလိုမြတ်စွာဘုရားများရှုတဲ့ဝိပဿနာနိလမှန်တိုင်းငါတို့ယခုတရားထုတ်နေရပါလေတဲ့လို့အာယုံပြုပြီးဝမ်းမြောက်ဝမ်းသာနဲ့ တက်တက်ကြွကြွနဲ့ထက်ထက်သန်းသန်းနဲ့ကြိုးစားအားထုတ်ကြဖို့ပါပဲအဲဒီလိုကြိုးစားအားထုတ်ခြင်းဖြင့်မိမိတို့တို့ရှိရသောမညာဖွညာဖြင့်နိဗ္ဗာန်ကိုသင်ညာစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေ။သာသာ